သင်္ဗုဒ္ဓရနိကေပိစကနိပပထမပဏတကပင်စင်ခိကဝေပထမအခါရဝတုတ်တာတဲ့သောဝတ္တဘိခဝေဘိက္ခုအခါရဝောအပတိတောအတဘာကဟုတ်တိကောတပြမစာရိတု အာဘိတမစာရိကံဓမ္မံပရိပူရတတိတိလေတံဌာနံဝိသတိအတိပ္ပယ်ကတော့ယဟန်တို့တရင်သုံးဘော်ရီအပေါ်မှာအတူနေတရင်သုံးဘော်ရီအပေါ်မှာရှုတိမှုအာကုအာထလေးစားမှုတူသောအသက်မွေးမှုမရှိ ဘူးဆိုရင်အဲ့ဒီယဟန်ဟာအာဘိတမစာရိကတိလကို ဖြစ်ကျင်နိုင်လိမ့်မယ်ဆိုတဲ့အကြောင်းတရားဟာမရှိနိုင်ဘူးတဲ့အာဘိတမစာရိကတိလဆိုတာလွန်ကဲမြင့်မြတ်တဲ့ပကျင့်တိလတဲ့အဲ့ဒါကဘာကိုလွန်ကဲမြင့်မြတ်တဲ့အကျင့်တိလလို့ဖွင့်ဆိုထားတယ်လဲဆိုတော့ ဝိတုရိမတ်မှာဖွင့်ဆိုထားတယ်ခန္ဓကဝတ္တပရိယာပါဏံအာဘိတမစာရိကံသီလံခန္ဓကဝတ်မှာအကျုံးဝင်တဲ့သီလတွေအဲ့ဒီသီလတွေကအာဘိတမစာရိကသီလလွန်ကဲမြင့်မြတ်တဲ့အကျင့်သီလတဲ့ပြန်ပြီးတော့ ဖြောင်းမြန်အနေနဲ့မြတ်စွာဘုရားကဟောတော်မူသေးတယ်သောဝတ္တဘိခဝေဘိက္ခုသခါရဝောသပတိတောသအဲတဘာကဝုတိကောသဗ္ဗမစာရိတုအာဘိတမစာရိကံဓမ္မံပရိပူရတတိတိဌာနမေတံဝိစတိတဲ့ပြောင်းမြန်ပါပဲလွန်ကဲမြင့်မြတ်တဲ့အကျင့်ဖြစ်တဲ့ ခန္ဓကဝတ်မှာပါတဲ့အကျင့်သီလတွေတဲ့အဲ့ဒီသီလတွေကိုဖြည့်ကျင့်နိုင်မဲ့ပုဂ္ဂိုလ်ကဘယ်လိုပုဂ္ဂိုလ်လဲဆိုတာပြောင်းမြန်အနေနဲ့မြတ်စွာဘုရားကမိန့်တော်မူတယ်။ပြောင်းမြန်အနေနဲ့မိန့်တော်မူတဲ့စကားကတော့ယဟန်တို့တဲ့။တရင်သုံးပေါ်ဒီအပေါ်မှာသခါရဝယူသိမှုရှိတဲ့ယဟန်တပတိတမိခူအားထလေးစားခြင်းရှိတဲ့ယဟန် တဘာဂဝတိနောတူသောအသက်မွေးခြင်းရှိတဲ့ယဟန်အဲ့ဒီယဟန်ဟာအာဘိသမာစာရိကသီလမြင့်မြတ်တဲ့လွန်ကဲမြင့်မြတ်တဲ့သီလလို့ခေါ်တဲ့ခန္ဓာကဝတ်မှာလာတဲ့သီလတွေကိုဖြည့်ကျင့်နိုင်လိမ့်မယ်ဆိုတဲ့အကြောင်းတရားဟာရှိတယ်ခန္ဓာကဝတ်ဆိုတာသိကြပြီးသားတွေပါပဲဥပိ္ပဇာယဝတ်တုအာစရိယဝတ်တု ပတ္တကဝုတုဝိနသာရိကဝုတုအာဂန္ဓိကဝုတုအဝတိကဝုတုဒိနတနဝုတုစတဲ့အဲ့ဒီချင်းဝတ်တွေပဲအဲ့ဒီချင်းဝတ်တွေရှိကျင့်နိုင်မဲ့ပုဂ္ဂိုလ်ကတဲ့တရင်သုံးပေါ်ဒီအပေါ်မှာသာခါရဝယူတိလေးစားခြင်းရှိတဲ့ယဟန်တပတိတမိခူအားထလေးစားခြင်းရှိတဲ့ယဟန် တဘာကဝတီနော်တူသောအတမွေးချင်းရှိတဲ့ယဟန်တဲ့အဲ့ဒီယဟန်ဟာအဲ့ဒီလိုတိနာတနာဝတ်စတဲ့ခန္ဓကဝတ်မှာလာတဲ့ကျင့်ဝတ်တွေကိုဖြစ်ကျင့်နိုင်လိမ့်မယ်အဲတိနာတနာဝတ်ဆိုတာကတော့သိကြပြီးသားတွေပါပဲသစီပရိဝေနံဥက္ကလာပံဟောတိပရိဝေနံတမစ္စည်းတပံ ဒါမြတ်စွာဘုရားတိနာတနာဝတ်မှာလည်းပါတယ်အစရိယဝတ်မှာလည်းပါတယ်ဥပိ္ပစာယဝတ်မှာလည်းပါတယ်အဲ့ဒီလိုကျင့်ဝတ်တွေပေါ့အဲ့ဒီကျင့်ဝတ်တွေဟာအာဘိဓမ္မာစာရိကသီလတဲ့လွန်ကဲမြင့်မြတ်တဲ့အကျင့်သီလတဲ့ဒါလိုခေါ်တဲ့ခေါ်ခံရတဲ့နာမည်ပြီးခံထားရတဲ့သီလတွေပေါ့လေအာဘိဓမ္မာစာရိကသီလတဲ့ကျောင်းဝင်ကျောင်းဝင်ပရဝုံတဲ့ ဘုရားမင်းတော်မူထားတဲ့အဲ့ဒီသီလကျောင်းဝင်းပရဝုံတဲ့အမိုက်တိရှုံနေမယ်ဆိုရင်တဲ့အဲ့ဒီကျောင်းဝင်းပရဝုံကိုတမျက်စိလဲရတယ်သစီပရိဝေနံဥက္ကလာပံဟောတိပရိဝေနံတမစီတပံပရိဝေနံကျောင်းဝင်းတစ်ခုလုံးဟာဥက္ကလာပံအမိုက်တိရှုံနေမယ်သစီဟောတိအကယ်၍ဖြစ်မယ်ဆိုရင်တဲ့မိုက်ရှုံနေမယ်ဆိုရင်ပရိဝေနံကျောင်းဝင်းကို တမစီတပံတမျက်စိလှထိုက်ဤတဲ့အဲ့ဒီလိုမြတ်စွာဘုရားမိန့်တော်မူထားတဲ့စကားနောက်တစ်ခါကုထကောတဲ့ကျောင်းတရဲ့တကမုတ်မှာအမိုက်ပင်ကစီကုထကောဥက္ကလာဘောဟောတိတဲ့ကျောင်းဝင်တကမုတ်မှာအမိုက်တွေရှုပ်နေမယ်ဆိုရင်ကုထကောတမစီတဘောတဲ့တကမုတ်ကိုတမျက်စိလှရတယ်ဘုရားမိန့်တော်မူတဲ့အဘိဓမ္မာစာရိကတိလား တခါဥပဋ္ဌာဏသာလာတစီဥပဋ္ဌာဏသာလာဥက္ကလာပါဟောတိဥပဋ္ဌာဏသာလာတမစီတပါအမြစုပေါင်းစီဝေယဖြစ်တဲ့နေရာအဲ့ဒီနေရာမှာအမိုက်တွေရှုံနေလို့ရှိရင်အဲ့ဒီနေရာကိုလည်းအမိုက်လဲရတယ်တဲ့တစီအဂိသာလာဥက္ကလာပါဟောတိအဂိသာလာတမစီတပါအဲမိဘချောင်ပေါ့လေမိဘချောင်မှာ အမိုက်တွေရှုံနေတယ်ဆိုရင်လည်းအဲ့ဒီမိဘချောင်းကိုလည်းအမိုက်လဲရတယ်ဝိသကုတိသစေဝိသကုတိဥက္ကလာပါဟောတိဝိသကုတိတမ္မစီတပါတဲ့ကိုအသုံးပြုတဲ့ခြင်းကြီးအိမ်မှာအမိုက်တွေရှုံနေတယ်ဆိုလို့ရှိရင်အဲ့ဒီဝိသကုတိကိုလည်းပဲဒီမျက်စိလဲရတယ်ဘုရားမိန့်တော်မူတဲ့အာဘိသမာစာရိကသီလတွေတဲ့တခါယတမေဝိဟာရိဝိခရတိသောဝိဟာရော ဥက္ကလာဘောဟောတိတဲ့သတမိဝိဟာရီအကျဉ်းချောင်းဆောင်၌ဝတ္တတိယဟန်နေတဲ့ပေါ်လေကိုရနေတဲ့ပေါ်သောဝိဟာရောမိမိနေရာဖြစ်တဲ့ကြောင်းဆောင်ကိုဒီဥက္ကလာပေါ်အမိုက်ရှုပ်နေသည်သစီဟောတိအကေ၍ဖြစ်အံသစီဥဒ္ဒဟတိအကေ၍စမ်းနိုင်အတော်ရီတဘောတုတ်တင်ထိုက်ရှင်းလင်းတတ်၏တဲ့ကိုနေတဲ့ကြောင်းဆောင်လေးနဲ့တန်ရှင်းနေရမယ်တဲ့ဘုရားမိန့်တော်မူတဲ့စကား အဲ့ဒါအဘိဓမ္မာစာရိကသီလသီလပဲတဲ့လွန်ကဲမြင့်မြတ်တဲ့အကျင့်သီလအဲ့ဒီအကျင့်သီလကိုဘယ်လိုပုဂ္ဂိုလ်ဖြစ်ဖြစ်နိုင်တာလဲဆိုတော့ဘုရားကမိန့်တော်မူတယ်ဩဘုရားကမိန့်တော်မူထားတာကိုလို့အဲ့ဒီလိုဘုရားလည်းကြည်ညိုရတယ်ဘုရားကတဘာဝတွေအကုန်သိထားတာဆိုတော့အင်မတန်စကလုံးလေးတွေကအင်မတန်ကောင်းတာပဲ တဗိမစာရီသူတရင်သုံးမော်လို့အပေါ်၌တဖာရောတဲ့ယူတည်မှုရှိရတယ်သဗ္ဗတိသောမိကူအားထလေးစားခြင်းရှိရတယ်တဘာကဝတ္တိနောတူသောအတမိုးခြင်းရှိရတယ်အမှန်တန်ကောင်းတဲ့စိတ်ထားလေးတွေဘုရားကအမွေးမြူခိုင်းတာပေါ့တရင်သုံးမော်လေးအပေါ်မှာယူတည်တဲ့စိတ်ထားလေးမွေးမြူမိကူအားထလေးစားတဲ့စိတ်ထားလေးမွေးမြူ တဘာကဝတီနောတူသောအတမိုးရင်းရှိတဲ့စိတ်ထားလေးမွေးမြူတဘာကဝတီနောဆိုတာကတော့မိသားစုစိတ်ထံမွေးမြူပေးလို့ဒီလိုအဓိပ္ပာယ်ဖွင့်ဆိုရင်ရမယ်ထင်ပါတယ်မိသားစုစိတ်ထံမွေးမြူတဲ့အဲဒီလိုမိသားစုစိတ်ထံမွေးမြူလို့ရှိရင်အဲဒီအာဘိသမစာရိကသီလခေါ်တဲ့ခန္ဓာကဝတ်မှာလာတဲ့ပိဏတနာဝစသည်ပေါ့အဲဒီခန္ဓာကဝတ်မှာလာတဲ့သီလတွေကိုဖြည့်ကျင့်နိုင်လိမ့်မယ်တဲ့ တရင်သုံးမော်တွေအပေါ်မှာယုတ်တင်မှုလေးစားမှုမိကူအားထားမှုအဲသူသောအတမွေးမှုမရှိဘူးဆိုရင်တော့အဲ့ဒါတွေဖြစ်ချင်းနိုင်လိမ့်မယ်ဆိုတာအကြောင်းတရားမရှိဘူးတဲ့အမှန်တန်ကောင်းတဲ့ဘုရားရဲ့စကားတော်တွေစကားတော်တွေအဲ့တော့အာဘိတမစာရိကတီလခန္ဓကဝတ်မှာအကျုံးဝင်တဲ့တီလအဲ့ဒါအာဘိတမစာရိကတီလတဲ့ တခါဆက်ပြီးတော့မြတ်စွာဘုရားကဟောတော်မူသေးတယ်အာဘိတမစာရိကံဓမ္မံအပရိပုရတဝအာတိဗြမစရိယကံဓမ္မံပရိပုရတတိတိနိတံဌာနံဝိစတိတဲ့ခုနအင်္ဂုတ္တရနိကေအခါရဝတုတ်ပထမအခါရဝတုတ်မှာဆက်ပြီးဟောတော်မူထားအာဝိတမစာရိကခေါ်တဲ့ခန္ဓကဝတ္လာ ကျင့်ဝတ်တွေကိုမဖြစ်ကျင့်ဘူးဆိုရင်အာတိဓမ္မစရိယကသီလဆိုတာကဥပတော်ဝီပင်းမှာ လာတဲ့သီလတဲ့တပည့်တော်တို့သိတဲ့အဲစကလုံးနဲ့ပြောလိုက်လို့ရှိရင်200ယဟန်တော်လေးလိုက်နာကျင့်သုံးရမယ်229တွယ်သောဝိနည်းသိက္ခာဘုသီလအဲ့ဒီသီလကအာတိဓမ္မစရိယကသီလတဲ့မြတ်သောအကျင့်လို့ခေါ်တဲ့မဲ့ရဲ့အစဖြစ်တဲ့ အခြေခံဖြစ်တဲ့အကျင့်သီလ229တွယ်သောသီလအဲ့တော့ခုနစကားကိုပြန်ပြီးတော့ပေါ်လွင်တဲ့စကားနဲ့ပြောလို့ရှိရင်သီနာတနာဝတ်စတဲ့သုတတခန္ဓကဝတ်မာလာတဲ့ခန္ဓကဝတ်အကျင့်သီလတွေကိုမဖြစ်ကျင်ဘဲနဲ့229တွယ်သော ဝိနိတိခာဗုဒ္ဓီကိုဖြည့်ကျင့်နိုင်လိမ့်မယ်ဖြည့်ကျင့်လိမ့်မယ်ဆိုတဲ့အကြောင်းတရားဟာမရှိဘူးပြောင်းမြန်အာဘိတမစာရိကံဓမ္မံပရိပူရတဝအာတိပြမစရိယကံဓမ္မံပရိပူရတတိတိဌာနမိတံဝေဇတိခန္ဓာခန္ဓကဝတ်မှာလာတဲ့သီလတနာဝတ်စတဲ့ခန္ဓကဝတ်မှာလာတဲ့ သီလတွေကိုအမွန်းတင်သီလတွေမြင့်မြတ်တဲ့သီလတွေအဲ့ဒီသီလတွေကိုတဲ့ဖြည့်ကျင့်မှုမရှိတဲ့ပုဂ္ဂိုလ်က129သွယ်သောသိက္ခာပုဒ်တွေကို ဖြည့်ကျင့်နိုင်လိမ့်မယ်ဆိုတဲ့အကြောင်းတရားမရှိဘူး။ကြောင်းမြန်ကတော့အဲ့ဒီအာရိဗြဟ္မစရိယအာရိဗြဟ္မအာရိတမစာရိကခေါ်တဲ့ခန္ဓာကဝတ်မှာလာတဲ့ကျင့်ဝတ်တွေကိုဖြည့်ကျင့်တဲ့ပုဂ္ဂိုလ်ကတော့ဖြည့်ကျင့်ပြီးတော့ 220ခုနှစ်တွယ်သောအသိခါဘုတ်တွေကိုဖြည့်ကျင့်နိုင်လိမ့်မယ်ဆိုတဲ့အကြောင်းတရားရှိတယ်တဲ့။ဒီခါဆက်ပြီးမြတ်စွာဘုရားကမိန့်တော်မူသေးတယ်။အာတိဗြဟ္မစရိယကံဓမ္မံအပရိပုရတဝါသီလာနိပရိပုရတတိတိဌာနမေတံဝိစအဲဌာနမေတံအဌာနနေတံဌာနဝိစတိနေတံဌာနဝိစတိ 129တွယ်သောတိခါဘုတ်ဒီကိုမဖြစ်ကျင်ပဲနဲ့သီလတွေပြည့်စုံလိမ့်မယ်သီလတွေကို ပြည့်စုံစေလိမ့်မယ်ဆိုတဲ့အကြောင်းတရားဟာမရှိဘူးတဲ့ပြောင်းမြန်ကအာတိပြမစရိယကံဓမ္မံပရိပူရတဝါသီလာနိပရိပူရတတိတိဌာနမေတ္တဝိသတိတဲ့129တွယ်သောဝိနိတိခါဘုတ်ဒီကိုဖြစ်ကျင်ပြီးတော့သီလတွေကိုပြည့်စုံစေလိမ့်မယ်ဆိုတဲ့အကြောင်းတရားရှိတယ်တဲ့ အဲ့ဒီဘုရားစကားတော်ကြီးအမတန်ကောင်းတာပဲအမတန်မသားစရာကောင်းတယ်တပည့်တော်တို့ဘဝမှာကိုယ်မှာလုံနေသေးတယ်ဆိုရင်အဲ့ဒါလေးတွေကိုဖြည့်ပေးရဓမ္မပြည့်စုံလာတာကိုဘယ်ပုဂ္ဂိုလ်တူတယောက်ဆိုတာပြည့်စုံနေဆိုတာရှိမလို့လူကကလေးတွေကရှိစမြဲပဲပေါ့ရှင်သာရိပုတ္တရာကြီးတော်ပညာအရာအိစရိရတဲ့ပုဂ္ဂိုလ်ကြီးတော်မှာလူတဲ့အကွက်ကလေးကရှိနေသေးတာပဲအာနိစ္စကရှိနေသေးတာပဲ အဲ့တော့တပည့်တော်တို့မှာလိုအပ်ချက်ဒီအားနည်းချက်ဒီရှိမယ်ဆိုတာကတော့သိကြတာပေါ့ဒါပေမဲ့လို့ဖြည့်မယ်ကိုယ့်ကိုပြည့်လောင်ဖြည့်မယ်ဆိုတဲ့စိတ်ကောင်းလေးမွေးပြီးတော့အဲဖြည့်မယ်ဆိုလို့ရှိရင်တော့ကိုယ်လိုနေတဲ့ပီလာတွေပို့ပြီးတော့ပြည့်လာမှာပေါ့ဘုရားကခုနအခြေခံအနေနဲ့မိတော်မူထားတဲ့စကားအမတန်ကောင်းတာပဲ တရင်သုံးမော်ရီအပေါ်မှာလေးစားတဲ့စိတ်ထားတရင်သုံးမော်ရီအပေါ်မှာမိကူအားထားတဲ့စိတ်ထားကိုမွေးမြူတရင်သုံးမော်ရီအပေါ်မှာတူသောအသက်မွေးခြင်းရှိတဲ့စိတ်ထားမိသားစုစိတ်ထားမိသားစုစိတ်ဓာတ်ကိုမွေးမြူတဲ့အဲ့ဒါဆိုလို့ရှိရင်ခန္ဓကဝလသီလတွေလည်းပြည့်စုံသွားမယ်ခန္ဓကဝလသီလတွေပြည့်စုံသွားလို့ရှိရင်229တွဲသောတိခါဘုသီလတွေလည်းပြည့်စုံသွားမယ် 220ခုနှစ်တွဲသောတိခါဘုတ်တွေပြည့်စုံသွားလို့ရှိရင်သီလတွေလည်းပြည့်စုံသွားလိမ့်မယ်ဆိုတဲ့ဘုရားစကားအင်မတန်အင်မတန်မှတ်သားပြီးတော့မိမိတို့ဘဝမှာရှင်းသုံးတင်တာပဲတခါသီလကနှမျိုးရှိသေးတယ်တဲ့အဲဒီဝိသုလိမက်မှာဖတ်ရစာရိတ္တသီလနဲ့ဝါရိတ္တသီလတဲ့စာရိတ္တသီလကိုအဲဒီဝိသုလိမက်မှာဖွင့်ဆိုထားတာကတော့ ယံဘဂဝတာဣဒံကတ္တဗန္တိပညတသိခာဝရပူရဏံတံစာရိတံဗမာလိုပြောတဲ့အခါတော့မြတ်စွာဘုရားကယဟန်တို့ဒါကိုပြုလုပ်ထိုက်တယ်အဲ့ဒီလိုပညတ်ထားတဲ့မိန်ကြားထားတဲ့ထုတ်တော်မူထားတဲ့သိခာဗုဒ္ဓီကိုဖြည့်ကျင်တာလိုက်နာတာကျင့်သုံးတာအဲ့ဒါစာရိတ္တသီလပဲလှုပ်ထိုက်တယ်လို့မြတ်စွာဘုရားကမိန့်ထားတယ် ပညာချက်တိစကားတော်ဒီလိုက်နာကျင့်သုံးတာဟာစာရိတ္တသီလဘုရားကခုနမိန့်တော်မူထားတဲ့ကျောင်းဝင်းမှာတမျက်စီအမိုက်ရှုံနေလို့ရှိရင်တမျက်စီလဲကြတခါတကယ်မုံမှာအမိုက်ရှုံနေလို့ရှိရင်တမျက်စီလဲကြအဲနောက်ပြီးတော့မြေကြီးပေါ်မှာကအင်္ဂလိပ်ကင်ထားတာလည်းမဟုတ်ဘူးဆိုလို့ရှိရင်တော့ ဖုန်နေသေးတွေရှိနေမယ်အဲ့ဒီဖုန်နေသေးတွေရှိနေလို့ရှိရင်ဥရကိဏပရိခောတိတဝပရိခောတိတဝသမ်မစီတက်ပါတဲ့ရင်းနဲ့ဖြန်းဖြန်းပြီးတော့တမျက်စီလဲတဲ့ဘာလို့လဲဆိုတော့ရည်ရွယ်ချက်ကတော့မာဝိဟာရောရဇိနာဥပင်ကြီးတဲ့အကြောင်းကိုဖုန်နေမပြီးပါစေနဲ့ဆိုတဲ့ရည်ရွယ်ချက်နဲ့ရေဖြန်းဖြန်းပြီးတော့တမျက်စီလဲတဲ့လိုပညာတော်မူတာတခါသင်္ကာရံဝိစီနေတဝဧကမန္တံ စัจ ठी တပံနဲ့သင်္ကာရအမိုက်ကိုဝိသိနိတဝါစုပြီးတော့အမိုက်ပုံပြီးတော့ဤကမန္တံတင့်တင်လျောက်ပတ်တခုသောအရက်ဖို့၌စัจ ठी တပံစွန့်ပြထိုက်တဲ့ဒါလည်းစာရိတ္တသီလပဲစာရိတ္တသီလပဲအမိုက်ပုံအမိုက်ပုံပြီးလို့ရှိရင်တင့်တင်လျောက်ပတ်တဲ့နေရာမှာစွန့်ပြထိုက်တဲ့စွန့်ပြတဲ့အမှုကိုပြုထိုက်တယ်လို့အဲ့ဒီလိုမိန့်ကြားတော်မူထားတဲ့စကားရက်ကိုသိခါပုတ်ကိုဥပရိကို လေးစားလိုက်နာပြီးကျင့်သုံးတာဟာစာရိတ္တသီလပါပဲတဲ့တခါစာရိတ္တသီလကိုဘယ်လိုပုဂ္ဂိုလ်တွေကျင့်သုံးနိုင်တာလဲဆိုတော့ဝိတုဒိမေတီကာကပြောထားတဲ့ဖွင့်ထားတဲ့စကားလေးဟာအမတန်မှတ်သားစရာကောင်းတယ်နာဟိအတတ္ထောကုတိတောသဝတ္တပฏิပတ်တိပရိပူရေတိအတ္တတောသရတရားမရှိသောကုတိတောသပြင်းလဲပြင်းပြင်းရည်သောပုဂ္ဂိုလ်သည် ဝတ္တပတိဝဝတ္တပတိပတ်တိတဲ့ခန္ဓာကဝမှာလာတဲ့ဝကြီးဝငယ်ကိုတဲ့နာပရိပူရေတိမဖြစ်ချင်နိုင်ဘူးတဲ့ခန္ဓာတမျက်စီလဲခြင်းစတဲ့တိနာတနာဝတ်တွေဥပ္ပဇာယဝတ်တိအာစရိယဝတ်တိစတဲ့အဲ့ဒီ14ပါးသောခန္ဓာကဝမှာလာတဲ့ကျင့်ဝတ်တွေကိုဘယ်လိုပုဂ္ဂိုလ်ကမဖြစ်ချင်နိုင်ဘူးလို့ဆိုတော့တရားတရားမရှိတဲ့ပုဂ္ဂိုလ်မဖြစ်ချင်နိုင်ဘူး တရားတရားရှိရင်တော့ဖြစ်ချင်နိုင်တယ်ပေါ့ပြောင်းမြန်အဓိပ္ပာယ်ပြင်းလဲပြင်းတဲ့ပုဂ္ဂိုလ်မဖြစ်ချင်နိုင်ဘူးတဲ့ဟောမပြင်းတဲ့ပုဂ္ဂိုလ်ဖြစ်ချင်နိုင်တယ်ပေါ့အဲ့ဒီခုနစာရိတ္တသီလဟာတတ္ထာဝီရိယသာဒနံစာရိတ္တံတဲ့စာရိတ္တံစာရိတ္တသီလဒီတတ္ထာဝီရိယသာဒနံတရားတရားရှိမှတရားတရားနဲ့ဝီရိယနဲ့တည်ဆောက်လို့ရတဲ့ သီလပဲသရတရားမရှိရင်အဲ့ဒီစာရိတ္တသီလတိဆောက်လို့မရဘူးဝရိယမရှိရင်လည်းပဲအဲ့ဒီစာရိတ္တသီလကိုတိဆောက်လို့မရဘူးတဲ့အဲသရတရားနဲ့ဝရိယနဲ့မှပြည့်စုံပြည့်စည်နိုင်တဲ့သီလဟာစာရိတ္တသီလပဲအဲ့ဒါဟာကဖွင့်ထားတာကတော့သူကဝိသုဒ္ဓိမက်ထာဂရမဖွင့်ဒီကကတော့ခုနစကလုံးလေးပါလာသရတရားမရှိတဲ့သူ ပြင်းတဲ့သူအဲ့ဒါစာရိတ္တသီလကိုမဖြစ်ချင်နိုင်ဘူးတဲ့ဝကြီးုံငယ်တွေခန္ဓကဝမှာလာတဲ့ဝကြီးုံငယ်တွေကိုမဖြစ်ချင်နိုင်ဘူးတဲ့အဲ့တော့ဖြစ်ချင်နိုင်မှုကကိုယ်မှာတရားတရားအားနဲ့နေသေးတယ်ဆိုရင်တရားတရားမွေးမြူရမယ်ကိုယ်မှာအပြင်းနေများနေတယ်ပြင်းနေသေးတယ်ဝရိယရော့နေသေးတယ်ဆိုတော့အပြင်းနေပစ္စဝရိယတွေပြအောင်ကြိုးစားရတယ်တခါဝါရိတ္တသီလတဲ့ဝါရိတ္တသီလဆိုတာကတော့ ယံဣဒနာကတ္တဗန္တိပဋိခိတတအကရဏံတံဝါရိတံဒါကိုမလုံထိုက်ဘူးအဲ့ဒီလိုပယ်မြစ်ထားတဲ့ထုတ်ထားတဲ့မလုံထိုက်ဘူးလို့ထုတ်ထားတဲ့ဥပဒိကိုတမ်းမြစ်ချက်ကိုအဲ့ဒါကိုကိုကမလုံဖဲနေတာအဲ့ဒါဝါရိတသီလပါပဲအဲ့ဒီဝါရိတသီလကတော့ဘာကြီးမှသူကပြီးစီနိုင်တယ်လေတတ္တာဓာတ် တတ္တာသာဒနာဝါရိတံဝါရိတံဝါရိတသီလသည်ဒါတွေမလို့ကောင်းဘူးလို့ပညာထားတဲ့သီလဥပမာသတိဋ္ဌကံပတ္တဒေဝနံအန္တရကရိဏသတ္တိတပ္ပံနဲ့ဆိုတော့ဗျာအဲ့ဒီအတ္တကဝတ်မှာပညာတော်ထားတဲ့စကားရတစ်ခုပေါ့ဆုံးလုံးနဲ့တကွဖြစ်သောရေကို မြို့တွင်းရွာထဲ၌မစွန့်ထိုင်တဲ့နာသတ္တိတပ္ပံစွန့်လုံးမှုကိုမပြုထိုက်ဘူးလို့ဘုရားက ဟိုတားမြစ်ချက်ထုတ်ထားတာပေါ့လေတားမြစ်ချက်ထုတ်တာအဲ့လိုတားမြစ်ချက်မျိုးကိုသူကတားမြစ်ထားတဲ့ဟာမျိုးကို မလိုက်နာတာပေါ့ဝါရိတ္တတဲ့ဝါရိတ္တသီလအဲ့ဒါလေတရားတရားရှိမှပြည့်စုံနိုင်တာတဲ့သတ္တောဧဝတတ္ထာရပတိခိတိအနုမတ္တိပိဝစီဘုရားတတ္တဝိတမာရာယသိက္ခတိသိက္ခာပရိတုတဲ့တရားတရားရှိတဲ့သူသာ ဖျားပယ်မြစ်ထားတဲ့အမတန်သင်းမွားတဲ့အနုမြူလေးလောက်တောင်ဖြစ်တဲ့ဝိနည်းပြစ်မှာကြောက်เสียရပဲလို့ရှုမြင်ပြီးတော့အဲ့ဒါကိုစောက်တည်ကျင့်သုံးနေတဲ့ဒါကြောင့်မို့တဲ့ဝါရိတသီလဟာတရားတရားရှိမှပဲပြည့်စည်နိုင်တယ်ဆိုပြီးဖွင့်ဆိုထားတာပါတပည့်တော်ဒီမှာဟို ရေကံရဲ့ပဝန်းကျင်မှာဆုံးလုံးနေအဲ့ဒါတွေတိုက်လိုက်ပြီးတော့ရေနဲ့လောင်းပြရတယ်အဲ့ဒီအလုပ်ကလေးကရှုပ်နေတယ်ဘာဧည့်သည်လာလို့ရှိရင်အာကနုလာလို့ရှိရင်ဒီကြောင့်စိတ်ကံရှိမရှိလေ့လာတယ်လေလေ့လာသွားကြတဲ့ပုံကိုယ်တွေလည်းတွေ့ခဲ့အဲ့ဒီလိုလေ့လာတဲ့မျက်စိတွေနဲ့ကြည်တာတွေလည်းကြည်မောင်းများစွာတွေ့ရတယ်လေ့လာပြီးတော့သူတို့ဝေဖန်သွားတဲ့စကားတွေကိုလည်းကြားခဲ့ရတာတွေလည်းအများကြီးရှိခဲ့တယ်အဲ စိတ်ကံရှိမရှိဆိုတာအဲ့ဒီခုနဆုံးလုံးနေရပွားနေမှဆိုပဲစိတ်ကံရှိမှာတော့ဘုရားကခုနမိန့်တော်မူတယ်အမျိုးရင်းရွာထဲမှာဆုံးလုံးပါတဲ့ရှိမတွန်းပါဘူးတဲ့မစွန့်ပစ်ထိုက်ဘူးတဲ့ဒီမှာကတော့စွန့်ရမယ့်နေရာစွန့်ပေါ်လေကောင်းဆုံးကတော့စွန့်စားတဲ့အခါမှာဆုံးလို့မကြအောင်စားလိုက်လို့ရှင်ပြီးရောအဲဒါအကောင်းဆုံးအကောင်းဆုံးစီကံပါပဲအကောင်းဆုံးလိုက်နာတဲ့လောကကျင့်ဖို့ပါပဲ အဲ့ဒီကျင့်ဝတ်ကိုကျင့်လိုက်လို့ရှိရင်တော့လည်းပြီးသွားတာပါတကယ်လို့ဆုံးလုံးခုနတလုံးတလေပါတယ်ဆိုရင်လည်းပဲညောင်းရှိရင်ညောင်းနဲ့ရအောင်သုံးရမယ်မြေကြီးခုနတင့်တော်တဲ့နေရာရှိရင်ပုံရှိရင်လည်းပုံနဲ့ရအောင်သုံးရမယ်အဲသွန်ပြီးပြီးရောအဲ့မှာကိုသွန်ပြီးတဲ့နေရာမှာရှုပ်နေလားအမြင်တော်ဤမတော်ဤတန်ရှင်းဤမရှင်းဤသူများတွေတာဝန်တက်စီဤမတက်စီဤအဲ့ဒီဟာလေးတွေလည်းကိုကဆင်ញင်မှုလေး ထားလိုက်လို့ရှိရင်တော့အဲ့ဒီခုနဆုံးလုံးနေရောက်အလုပ်တွေပူလာတဲ့အားတွေအဲအမြင်မကောင်းတဲ့အားတွေသူတို့ကအထင်သေးကြတဲ့ဒါတွေကင်းသွားတော့မှာပေါ့လေယထယထနာကာရိနပฏิတိရောကရိယတိတထတထဒုက္ကတံဒီအယံခန္ဓကဓမ္မတာရမဟာဝဘာဒတိကမှာဆရာတော်ကြီးကမဟာကဏဝဆရာတော်ကြီးကအဲ့ဒီမဟာဝါအထကထာမှာပါတဲ့စကားလေးကိုတီးကုန်းထားတာ မစွန့်ပြစ်ထိုက်ဘူးဆိုတဲ့အဲနတ်တရာနဲ့တားမြစ်ထားတဲ့နေရာမျိုးမှာပြုလုပ်မိခဲ့ရင်ဒုက္ခအပတ်တင်လေဒီဝူကြီးနေဝူကြီးထဲမှာသင်္ကန်းကြာကြီးမလန်းနဲ့ဒီဝူကြီးထဲမှာတပိတ်ကြာကြီးမလန်းနဲ့စသည်ပေါ့နတ်တရာနဲ့မိတော်မူထားတဲ့စကားတွေကိုကိုယ်ကကျွလွန်ပြီးလို့ရှိရင်ဝါရိတတိလာပေါ့လေအဲ့ဒီဟာမျိုးကိုကျွလွန်ပြီးလို့ရှိရင်ဒုက္ခအပတ်ဆိုပြီးတော့နာစသည်တမမစွန့်ထိုက်ဘူးဆိုရင်အဲ့မစွန့်ထိုက်ဘူးဆိုတဲ့တားမြစ်ချက်ကိုကိုယ်ကသွားလုံးပြီးလို့ရှိရင်ဒုက္ခအပတ်တင်တယ်ဆိုတဲ့စကားရလေးရလေ အဲ့ဒါမှမင်းကြားထားတယ်အဲ့ဒီမြတ်စွာဘုရားရဲ့မင်းကြားတော်မူတဲ့အဲစကားတွေစကားတွေကိုမိမိတို့ဘဝမှာလက်တွေ့ကျင့်သုံးရမယ်ဆိုရင်အမတန်မှအကျိုးများတာပဲမိမိအတွက်အကျိုးများတယ်သာသနာအတွက်အကျိုးများတယ်ဒီမှာဝိသုရိမကပြောထားတဲ့စကားရလေးတစ်ခုရှိသေးတယ်ယောဟိလဟုကာနိပိအပ္ပတာဝေသနိပရိဝဇေတိအချင်းယဟ ပေါ်တဲ့သိက္ခာပုပေါ်ပါတဲ့သိက္ခာပုအပြစ်သေးတဲ့သိက္ခာပုလေးတွေကိုလည်းပဲရှောင်ကျင်တယ်တောကရုကာနိမဟာတာဝိဇာနိအဟွာဒီနဝနိပရိဝဇိတတိတိဝတ္တဗမေဝနတ္ထိအသေးအမွှားလေးအပြစ်သေးတဲ့ဟာလေးပေါ်ပါတဲ့ဟာလေးအဲ့ဒါလေးရှောင်နိုင်တဲ့ယဟဟာကြီးမားတဲ့လေးကြီးလေးတဲ့အပြစ်ကြီးတဲ့အပြစ်များတဲ့ အဲပညာချက်တွေကိုလည်းပဲရှောင်ကျဉ်နိုင်လိမ့်မယ်ဆိုတာတော့ပြောစရာတော့မလိုပါဘူးတဲ့ဒါကြောင့်အတိအမွားလေးကစပြီးတော့အဲလိုက်နာကျင်ခန္ဓာကဝတ်ဆိုတာခုနအဲ229တွဲလုံးသိခါဘုဒ္ဓီနဲ့ကြည့်တဲ့အခါတော့အတိအမွားလေးတွေပေါ့လေအဲ့ဒီခန္ဓာကဝတ်လိုသိခါဘုဒ္ဓီကိုလည်းပဲကျင့်သုံးနိုင်မှမိမိတို့229တွဲသောသိခါဘုဒ္ဓီလည်း ပြည့်စုံသွားလိမ့်မယ်129တွဲသောတိခါဘုဒ္ဓပြည့်စုံသွားမှသီလတွေပြည့်စုံလိမ့်မယ်ဆိုတဲ့မြတ်စွာဘုရားရဲ့မိန့်ကြားတော်မူတဲ့စကားမှာမိမိတို့မွေးမြူရမယ်အလီထခုနပြောပြသွားတဲ့ဝိတုရိမေသာဂရာတို့ဝိတုရိမေတိကာတို့အင်္ဂုတ္တမဘုရားဟောတော်မူထားတဲ့စကားတွေခန္ဓကဝတ်မှာဘုရားမိန့်တော်မူခဲ့တဲ့စကားတွေအဲ့ဒီစကားတွေကိုခြုံပြီးကြည့်လိုက်လို့ရှိရင်ဘာတွေကို ကိုယ်မှာဝင်ရမှာလေဆိုတော့တရင်သုံးလို့ပေါ်ရအပေါ်မှာလေးစားတဲ့စိတ်ဝင်ရမယ်ဘုရားကမိန့်တော်မူတာတရင်သုံးပေါ်ရအပေါ်မှာရှုတိကိုးစားအားထားတဲ့စိတ်လေးဝင်ရမယ်မိသားစုစိတ်ထားနိုင်ရမယ်မိသားစုစိတ်ထားရမယ်သူတို့အတမူရင်းရှိရမယ်ဆိုတဲ့အဲ့ဒီစိတ်ထားလေးတွေမွေးမြူဖို့ဘုရားမိန့်ကြားတော်မူသွားတယ်တိုက်တွန်းတော်မူသွားတယ်နောက်ပြီးတော့တဲ့အဲ့ဒီခုနက ခန္ဓကဝသီလတွေတဲ့သီလတဏဝဆတဲ့သီလတွေတဲ့ဖြစ်ကျင်နိုင်ဖို့ရအတွက်တရားတရားရှိရတယ်တဲ့ဝိရိယရှိရတယ်တဲ့သတ္တဝိရိယသာရဏံစာရိတံတဲ့တရားတရားမရှိဘူးပြင်းလဲပြင်းလဲဆိုလို့ရှိရင်အဲ့ဒီလိုခန္ဓကဝမှာပါတဲ့တိနာတနာဝစတဲ့တမျက်စိလက်ချင်းစတဲ့အမိုက်ကျုံချင်းစတဲ့တန်ရှင်းရေလိုချင်းစတဲ့အဲ့ဒီလိုကုသိုလ်မျိုးတွေကို မယူနိုင်ဘူးတဲ့ကုသိုလ်အဲ့လိုကုသိုလ်မျိုးတွေလည်းယူနိုင်အောင်တရားတရားအဲမိမိမှာအားနဲ့နေသေးရင်ကြိုးစားပြီးတော့မရအောင်မရအောင်ကြိုးစားရမယ်ဝရိယနဲ့နေသေးလို့ရှိရင်လည်းဝရိယကြိုးစားရမယ်အဲတရားတရားတွေပြည့်စုံဝရိယတွေပြည့်စုံတရင်သုံးပေါ်တွေအပေါ်မှာယုတိလေးစားတဲ့စိတ်ထားတွေပြည့်စုံတရင်သုံးပေါ်တွေအပေါ်မှာမိကိုအားထားလေးစားတဲ့စိတ်ထားတွေပြည့်စုံ အဲသတင်းသုံးပေါ်အချင်းချင်းမိသားစုစိတ်ဓာတ်တွေပြည့်စုံအဲ့ဒီလိုပြည့်စုံလို့ရှိရင်တော့ခန္ဓာကဝတိလာတွေလည်းပြည့်စုံလာလိမ့်မယ်။တရား29တွဲသောသိက္ခာပုဒ်တွေလည်းပြည့်စုံလာလိမ့်မယ်။သီလတွေလည်းပြည့်စုံလာလိမ့်မယ်။အဲသီလတွေအကုန်လုံးလည်းပြည့်စုံလာလိမ့်မယ်ဆိုတဲ့ဘုရားရဲ့မိကြတော်မူရဲ့ခဲတဲ့စကားတော်မြတ်ကိုဥထိရွယ်မှန်ဆင်ပြီးတော့မိမိတို့သီလမြတ်လို့ရတဲ့ပုဂ္ဂိုလ်တွေ ဝိနည်းလေးစားကြတဲ့ပုဂ္ဂိုလ်တွေပြီးပြီဘုရားမိန့်ချတော်မူတဲ့အဲ့ဒီစကားအတိုင်းကျင့်သုံးကြမယ်ဆိုရင်မိမိတို့ရဲ့သီလတွေပို့ပြီးတော့ပြည့်စုံတဲ့ပြည့်စုံလာမယ်သီလကိုပို့ပြီးတော့ချင့်မြတ်နိုးတဲ့ချင့်မြတ်နိုးမှုတွေပို့တဲ့များတဲ့ပုဂ္ဂိုလ်တွေဖြစ်လာလိမ့်မယ်အဲ့ဒီလိုအသီးသီးဖြစ်အောင်အဲသီလကိုမြတ်နိုးတဲ့ဝိနည်းကိုလေးစားတဲ့ဝိနည်းထိုးတဲ့ဝိနည်းတရပုဂ္ဂိုလ်တွေဖြစ်တဲ့ပို့ဖြစ်အောင်ဘုရားမိန့်ချတော်မူတဲ့ စကားအတိုင်းတပည့်တော်တို့တွေကြိုးစားလိုက်နာကျင့်သုံးကြရပါမယ်